။ကျနော်ကပြောတာတော့“ကွာပါချပါရခင်ဗျ။ကွာငါပြောရအုံးမယ်။ဓာတ်ဆီဓာတ်ဆန်ပျက်လုံးနဲ့တော့ကျနော်တို့ကြွလာချက်ကိုးကိုးမားမားဖေဖေမေမေကြွလာကြတယ်။ကိုးကိုးမားမားဖေဖေမေမေတို့ဆိုတာဟိတ်ကောင်စဉ်းစားပြောမင်းထက်အသက်ကြီးတာတယောက်မှမပါဘူးကွာ။အခုလည်းပဲအောင်သင်းထက်အသက်ကြီးတာလည်းတယောက်မှမပါတော့ဘူး။၈၅နှစ်ရှိပြီ။ဒါကြောင့်မို့ထိုင်ခုံပေါ်ထိုင်ပြောရတာပါ မတ်တက်ရလို့ရှိရင်ရရှိမရနိုင်တော့အသက်85ဆိုတော့စဉ်းစားကြည့်ပေါ့ကွာမင်းတို့လေးတုံညဆိုရင်ဆေးရုံဝငါနှစ်ဆဖြစ်နေခဏချေဦးညိုးတို့အကြည်တော်တို့ပြောရတဲ့သိကောင်းတာပဲငါဟိုနောက်ကနေတစ်ချက်ချက်ဟိုဘက်မှာအေးကြီးတွေပြက်လာခဲ့တော့ဟောပြောကနေလေလျာမှာပြောတော့တချို့မကြားချက်ကြားချက်ငါအိတ်တော်ပါလား တချင်းမြန်လဲချေဥယုံဆိုလိုက်တာငါအဲ့ဒါဘာသွားမှမလို့ငါထောင်ထဲတော့ငါဆိုတဲ့တချင်းတွေသွားတတိယထောင်ထဲမှာတော့ငါလည်းကွာတရားထောင်ဖောက်ခဲ့တဲ့ကပရမသုစရဲ့စာပေါ့ငါပရမသုစရဲ့စာကိုကတရားထောင်ဖောက်ခဲ့တဲ့ကတကယ်ဖောက်ပြီးခဲ့တာပါဖက်ပြီးခဲ့တာအဲ့တော့ငါငယ်တာဘူးအစွန်းစားဝင်တာပါဘူးကြကြောက်ကြဗျာ ထောင်ထဲမှာနေတော့ထောင်မှာ main gate ဆိုတဲ့ဘူးဝလို့ခေါ်တယ်။အာနည်းနည်းပြောရမယ်နော်။ဘာရမို့ပေါ့ကွာ။သူ့ပြောမှာငါမင်းတို့စာပေဟောပြောပဲဘာရလို့မင်းတွတ်မနေနဲ့။ငါတို့တဲ့ထက်လည်းမင်းတို့နိဗ္ဗာန်ရောက်ကြပါကြမပါမှာ။တိတ်ပြောလည်းမထားနဲ့။ငါသမီးစာရေးလျှောက်ပြောမှာ။အဲ့ဒါမင်းတိတ်မျောလင်းနဲ့ ဟုတ်လား you should not expect too much for တယ်အများကြီးသိပ်မျောလည်းမထားနဲ့ငါစီကနေတော့အဲ့မှန်ကွာထောင်ဘူးဝကြီးဘူးဝဆိုမိန်ဂိတ်ကြီးပေါ့တောင်15မိနစ်တခါခောက်တယ်အားလုံးကောင်းကြရဲ့လားအဲ့မှာနမတေနောအားလုံးကောင်းပါလားနောနေနောအားလုံးကောင်းပါလားနောသောအိထောင်အားလုံးကောင်းပါလားဗျာနမငါအိထောင်အားလုံးကောင်းပါလား15မိနစ်တခါဟောသိသိရေဖို့ကောင်းတယ်အဲ့တော့ တနေ့မှကြတော့ဟိုဘက်တို့ကဘီကတ်တော့ကွာဟိုနိုင်ငံရေးသမားတွေပေါ့ဟိုဘက်က convict convict ဆိုခေါ်တဲ့ရာဇဝမှုတွေမှာကြားတဲ့ကောင်တဲ့ဘိုင်တို့ကတပိုင်းနေရတာနော်ဒီတော့နော်ဟိုကောင်ဘယ်လိုသိရင်ဘာထားအောင်လားအားလုံးကောင်းကြလားအားလုံးကောင်းလားခင်ဗျာနော်နေနော်အဲ့ရဒီကောင်ဘာထားအားလုံးတယောက်မှမကောင်းဘူးလေတယောက်မှမကောင်းလို့ထောင်ထဲရောက်လာ အားလုံးတခိုးနဲ့ဓမြကြီးပဲငါတယောက်ပဲကပိုက်နိုင်ငါဒီဘက်ကဘာလို့မှမသိအဲ့တော့ချူချူကတချင်းနေပါလေဆိုတော့ငါအဲ့ဒါသွားမှဘယ်ပညာရှိရေးသွားမှလည်းမသိဘူးထောင်ထဲမှာမင်းတို့နတ်ရှင်တော်တချင်းဟုတ်လားတတ်တော်ဥစည်းမြော်လိုက်ကျန်တော့ကြောက်ပါလိမ့်မယ်အဲ့ဒါဘယ်သူရေးသွားမှမသိဘူးငါမှအဲ့ဒါမှတ်မိနေသေးဗျာ အရှိပဲဘူးစီမျောလိုက်ပြန်တော့အမြဲမရှင်မေဥဒတိုင်းနေဝိုင်းရန်ကနေတို့ပဝဲခြင်းမျောလိုက်ပြန်တော့တန်စုတွေတန်ရရဲ့ဝိုင်းရန်ကလို့နေ ဖြေမပြေကံကြမ္မာပွေလို့မလောက်မငါမဝတဲ့အစာတွေကျူလိုက်သံအိတ်ထောင်နန်းစီစက်တီးနွမ်းလျာမိုးကယိုဝေးအထောင်ပါရာတွေဟောထောင်ဝါရာတွေဆနမအေးချမ်းမပြတ်ပါပေအဆောင်အနေစီမံဖို့ကြီးဒုက္ခငယ်စီတရန်နဲ့ထောင်စကံဒုစံမြေ ထောင်ကအိုပြိုးတော်မယ်ရင်ရင်ကနေ ခွေးကောင်နဲ့မင်းတို့လက်ကိုစွတ်တီးမနေနဲ့ဘာမှလည်းမကြည့်တော်ကြရတော့မင်းဘာအရင်တော့မင်းဟိုဘာမှမလုပ်နဲ့ငါဖတာငါပြောတာပျော်လို့ပြောတာဟိုအရင်တော့အဂိယတိတ်ဝါဒနာပါတဲ့လူတယောက်ရှိတယ်ရှိတဲ့အခါကျတော့ तू ကအဂိယထိုးအောက်မှာတော်ကြရရင်ဒီရွှေထည့်ထိုးရတော့သမီးလေးဘရက်ခွက်ကနှခမ်းလေးကြိုက်လိုက်ထည့်ရွှေထည့်ထိုးလိုက်ပြီးလိုက်လို့ရှိရင်အဲ့ဒါလေးကြည့်လိုက်ရေထွက်ပဇက်ထဲငုံထားလိုက် ဟာပြောင်လားပလောင်လားဘာကြီးပကွာလုံနေတဲ့ဥစ္စာအဲ့ဒါကြတော့မိမသိစိတ်ကျင်တယ်ကိုဘသူခမင်းစားမယ်တော့ကိုဝိုင်းကိုရင်းအေးလာမလားမဲထွေးစားမလို့ပါဆိုတော့အေးလာခဲ့မယ်လာခဲ့မယ်ဟိုအသူကြီးသူ့သူ့ကတော့ဓာလုံးကြီးနာပြီးလို့ရှိရင်ကြောက်ကဓာလုံးလေးပါဇက်ထဲငုံပြီးထက်လာပြီးတော့မှခဏထမင်းစားစားပြီးဓာလုံးပါဇက်ထဲပြန်ငုံ ဟုတ်တယ်အဲ့ဒီကယူဒီတိုင်းပေါ့ကွာဒါကတော့အဲ့မှာတက်လာတဲ့ခါကျကိုယ်နဲ့သမင်းစားမေ့ပါဆိုအေးလာပြီဟာလာကိုယ်နဲ့လာလို့ဆိုဟိုကအိမ်ကိုလေပေါ်တေကပေါ်တက်ဒီမဲ့လာပါပြီဆိုမှပဲဟာကိုယ်နဲ့လာပါဆိုမှပဲဒီမှာငါရောက်နေဟာဘယ်ရတော့တော့ဒီမှာလေးငါပြောဟာဘယ်ရတော့လို့ဆိုတယ်ဆိုတကားကြတဲ့တိုင်းကြီးပါလဲဒီမှာငါဒီမှာရှင်းနေမမြင်ဘူးလားဆိုဘယ်ရောက်တော့မမြင်လို့မလို့မပြောတော့ဘယ်ဘယ်ရတော့လို့ဆိုတော့ ကျတော့အဲ့မှာနင်းလားကိုတကယ်မမြင်လားမမြင်ဘူးလေဒါကြောင့်မလို့ပြောတာပေါ့လေဘယ်ကပြောတာပါ냐အဲ့ဒီမှာဓာလုံးငုံထားတာနေတော့ရုပ်တယ်အောင်ပြီဆိုဒရင်မောက်ကနေပုံထွက်လဲအောက်ပေါ်ဝါရူပက်ကြတော့ပါပေကျေးဇူးနေ့ငါမြင်လားကောင်းမြတ်ကလေးမင်းတို့လက်ခုပ်တီးတာငါ့ကိုအဲ့အပေါက်ဆုံးကြာ ပြီးလည်းပြီးတော့တေရည်စုမြင်တာပဲဆိုတော့ဟုတ်တယ်အလိုလိုမှမင်းမင်းတို့လက်ထုတ်တီးလို့ရင်အစိုးရလည်းသိမကြိုက်ဘူးဘာမှညာမှမသိဘူးအစိုးရဆိုတာအစပဲယူတာဟဘာတော့ဟာအဲ့တော့မင်းတို့ ခုနကရှေးဦးကျော်ပြောသွားတယ်အကြည့်တော်ပြောသွားတယ်ဒီစရာတွေသိကောင်းပါတယ်နော်ဒါမှအောင်သိကမောစရာပြောတော့လောကကြီးမှာရည်စရာရဲ့နောက်ကမောစရာပါလိမ့်ရှိတယ်နားလည်တယ်နော်သုတ်တန်ဒေသနာကိုအဘိဓမ္မာနဲ့အဆုံးသတ်ရတယ်ဆိုလို့ပေါ့အဲ့ဒါကြောင့်မလို့ဒကာဓမ္မတို့ရင်ဟဲ့နိဗ္ဗာန်သို့ရည်ရည်လည်းညာတယ်ဝိ အရင်တော့ဘုန်းကြီးတစ်ပါးရှိတယ်ငါလည်းနောက်လည်းကြောက်ရသေးတယ်တန်ရခုနကပြောတဲ့ဟောပေါ့ရတဲ့တန်ခေါ်တာပေါ့အဲဘုန်းကြီးတစ်ပါးရလဲဟောတခါကြီးတက်ကတော့စောင့်မြကန်တော့ဘာမှလည်းလုပ်မရဘူးသူတရားချမ်းအဲ့တော့စင်မောနေချမ်းသံဃာကြီးမှလည်းတဝဲလင်လင်း ဟောတမယာကြီးမှလည်းတဝဲလေလေဟိုတကားကြီးကခမည်းလဲကျုပ်ရောက်ခမဖြစ်ခဲ့ဘူးတာပဲကျုပ်လဲခမည်းသမဲဖြစ်ခဲ့ဘူးတာပဲသူကပေးတာမပါဘူးဒီကညကွာငါပေါက်တက်ခဲ့ရတိလျှောက်ပြောလို့ဆိုတာဇေယိုက်ဆိုတာတော့ကြွားကြတယ်ကွာငါ ကျောင်းဆရာလည်းလုပ်ခဲ့သေးတယ်အဲဘုန်းကြီးတွေကျောင်းလည်းသိတယ်စစ်တက်ကတူမှလည်းလုပ်ခဲ့သေးတယ်ဆိုတာငါအဲ့ဇဲကတော်တော်သုံးနေတယ်ဒါပါစစ်ဖို့ဆိုတဲ့ဥစ္စာကလည်းပါဘုန်းကြီးမြန်လူဖက်လာလို့ရှိမယ်ညာဘက်တင်ညာနာဘယ်ဘက်မညာဘူးဘာလို့လက်ထက်ဂျိုင်းလိုက်ကညှက်ထားတာအကျစ်ပါအဲ့စစ်ဖို့များလဲဒီလိုလမ်းလျှောက်လို့ရှိရင် စစ်ဗိုလ်လူတွေများလမ်းလျှောက်ရင်ညာဘက်ကဒီလိုသွားတာဘယ်ဘက်ကသိပ်မရမ်းဘူးဘာလို့ဆို6လုံးမျိုးလောက်အောင်လွယ်တာအကျင့်ပါများခါမှာတော့မိပြောင်းတော့မရှိတော့ဘူးအဲ့လိုပေါ့နော်ဘုန်းကြီးတွေတွေစုပြီးရုပ်သိမ်းထောင်နေတာကြောက်နောက်လည်းကြောက်နေရတယ်ရုပ်သိမ်းထောင်တော့အပြူတွေထွက်လာတယ် အပြုတော်ဆွလာတဲ့ခါကျစင်တိုင်တယ်လို့ခေါ်တယ်မင်္ဂလာရေမသမာနိုင်လေးရေလေးအဲ့ဒါဘုန်းကြီး၃ဝလောက်ရတဲ့ဘုန်းကြီးကစင်တော့ထွက်လာတဲ့ခါကျတော့စင်တိုင်လိုက်တယ်မင်္ဂလာရေမသမာနိုင်ဟာဘာတော့ဒါနဲ့အပြုတော်များများဝင်ဒါနဲ့မြင်းတွေပြောက်တွေကြတော့ရှင်းမပါဘူးအတန်မပါဘူး ဝန်ကြီးတွေထွက်လာတော့၄၅ဝါလောက်ရတဲ့ဘုန်းကြီးတွေဝင်စကားပြောတယ်ဝင်မင်းတို့တနေ့တနေ့တရားပိုင်သူများစီစဉ်မှလည်းဝင်မင်းတရားနှထုံမှသည်သုံးတုံသုံးတုံမှသည်တလေးတုံခတ်စီမှသည်ဝင်မင်းဟဘာတော့ဝင်နေများများဝင်နောက်ကြတော့မင်းသားမင်းသမီးနှစ်ပါးသားထွက်လာတဲ့ကြာ6ဝါ9ဝါလောက်ရတဲ့ဘုန်းကြီးတွေကနှစ်ပါးသားသရှင်ဆိုတယ် မမလည်းသိချက်လိုက်ပါတယ်အာယုံအာယုံမမလည်းသိချက်လိုက်ပါတယ်အာယုံအာယုံရွှေမြင်းမိုးတရောင်လုံးတုံးမှပါလို့သခုံးလေဒီတုံးမှပါလို့သခုံးအဲ့တော့အဲ့လိုဖြစ်လွယ်မင်းတို့သိခဏနားထောင်ကြငါမှကြောင်းချအကျင့်ပါစစ်တက်ကတူမလဲပြတယ်စစ်ဖို့အကျင့်လဲပါလက်ခုတော့တစ်ခုမှမကောင်းဘူး အဲ့မှာသိဖို့နဲ့ကျောင်းဆရာမလည်းရားတာမိမကိုသိဖို့ပြောတယ်ထမင်းစားမယ်အားလုံးအတိအပြင်းအတိအပြင်းသတိဖို့မိမလည်းအားလုံးအတိအပြင်းလာစားနိုင်ပြီ မင်းလို့အားမကြသေးနဲ့ငါအိမ်သားတဲ့မဲ့ရေတို့ဆက်ကုတို့အသိမြင်တာအသိမြင်သတင်းပို့မိမလည်းအိမ်မလားလာပြီအိမ်သားတဲ့နိုင်ပြီနောက်ကိုအိမ်သားတဲ့ချက်လည်းချောင်းထောင် ထားလိုက်ပါတော့အဲ့တော့ဒီစရာပြောတယ်မောစရာတွေပါမယ်ဆိုပြောကြတယ်နော်သူနည်းနည်းပိုင်းကပြောအောင်ဒီကြောင့်မောကြပြောပြောပါပါပေါ့နော်ငါဘဝကိုလည်းငါပြောပါပါ ပြန်ပြောပြမယ်ဒါပေမဲ့ပြောစရာပါစရာဘာတော့မဟုတ်ဘူးမင်းတို့ကပြန်ပြောပါအဲ့ဒီမှာထောင်ထဲမှာရောက်ခဲ့တဲ့ဥစ္စာ တို့တိုင်းပြည်ဟာအင်မတန်ကိုကြောတော်ပါလုပ်ကြတယ်ဒါကြောင့်မလို့တိုင်းပြည်ဟာလွတ်လပ်ရရတဲ့ခါကျတော့ကမှုရှုတို့နဲ့ဟိုဝါဒလိုလိုဒီဝါဒလိုလိုနဲ့ပညာတပိုင်းနိစ္စနဲ့ထင်ရဆိုင်ရတဲ့လူငယ်တွေရဲ့လက်ထက်ကိုရောက်ကြတယ်လွတ်လပ်ရည် ငါလည်းငါပဲကတခါကြီးအဆူအသိမကြိုက်ဘူးကွာငါပုံမုံငါမကြိုက်တာဘူးငါပြောတာဒီအဆူအကိုစောကားတာမို့ဖြစ်ဖြစ်တော့တာကြီးပြောတဲ့ခါကျသူတို့ကလည်းသိမကြိုက်ဘူးပေါ့ကွာဟိုဘာလဲဆိုတော့တကြီးတယောက်နဲ့အဲ့ဒီမှာအယူမတယောက်ကိုတကြီးကဘာလုပ်တယ်မသိပါဘူးကလေးရရောသိရတော့အဲ့အယူမကို နင်းကလေးသူနဲ့ရတာပကြီးနဲ့တော့ကြာတော့ဟိုကဝိုင်းရိုက်တယ်ဝိုင်းရိုက်ပေါ့အဲ့ဒီပကြီးတွေတဲ့ရိုက်တော့နောက်ကြတော့နင်းကလေးသူနဲ့ရတာပြောချင်မှုတော့ပြောစမ်းမှာဘယ်သူနဲ့ရတာပြောချင်မှုလို့ဘာလို့ပြောတော်တော်ရာမန္တာပြောရိုက်တယ်တော်ဟုတ်လား ငါပြောမိတာကွာတကယ်ပါမကွေးခေါ်ပြောမှမပြောခဲ့တယ်ဆိုတာစင်ကာပူက1965ခုနှစ်မှာလွတ်လပ်ရရတယ်အဲ့မှာလီကွန်ယူကအဲ့မှာဝင်းကြီးချုပ်ပေါ့လီကွန်ယူကမြင်းငယ်လေးနဲ့ပြောတာကျွန်တော်တို့ကလာမယ့်အနှစ်20မှာဗမာပြည်ကိုမိအောင်စူးစမ်းမယ်ပြောပါပြောစထားလိုက်ပါတော့အဲ့ဒါအတူတိုင်းထားလိုက်ပေါ့ငါပြောတယ်သူတို့ကစင်ကာပူကအိန္ဒိယနိုင်ငံမို့လားလို့ အားနာတယ်သူတို့ကဗမာဆိုအားနာတော့သူမိအောင်လို့ဆင်းပေးလိုက်ပါတယ်လို့အဲ့ဒါလေးပြောရခင်ဗျာမှန်တာပြောလို့ဆိုရင်ငါဟောပြောပွဲပိတ်ပြတယ်တော်တို့ရွာမှန်တာပြောရိုက်တယ်တော်တော်တကယ်ပြောတာပါခုငါစင်ကာပူတနေ့ရပဲပြန်လာခဲ့တာ ဆွေဦးညိုလို့သိပါတယ်ဟိုမှာသုံးပတ်လောက်ကြာတာငါသားလည်းအဲ့မှာရှိနေတော့နေပေါင်းဆန်နေလိုက်တာပါပထမတော့နေဖို့မဟုတ်ပါဘူးအဲ့ဒါဘာလို့ဆိုငါသားကလည်းအဲ့ဒီရောက်ကစင်ကာပူငါပို့လိုက်ရတဲ့ပို့လိုက်ရတဲ့ဥစ္စာလည်းအရေးကြီးတော့တယ်မှာသူကတီကောင်သွားပြီးခဲနဲ့ပေါက်တာဘူးတီကောင်စားပါတီကောင်စီကိုပြောတာပြီးလဲပြီးရောထွက်လာတဲ့ခါကျတော့ ထောင်ကိုလာကြပါမင်းခေလဲအောင်မပုတ်ပါဘူးသွားကွာဆိုမရှိမရှိမဲ့ပတ်စံလေးတွေပဲဟိုမှာစင်ကာပူမှာရောက်နေမချမ်းသာပါဘူးဒီလိုပဲလုံးလုံးနဲ့ပတ်စံနေပဲမဆိုးပါဘူးသူ့ဟာနဲ့သူစားနေတယ်ဗျထားပါတော့ငါလည်းပေါက်တက်ကြရည်ဟဲ့ကိုပြောတယ်ကွာကာထားပါတော့ကွာဆက်ပြောမကောင်းပါဘူးပြောရအောင်မယ် ငါ့ဖေကသခင်ကြီးမောင်တဲ့သခင်ခင်မောင်ဦးရဲ့ခင်ကြီးမောင်ဆိုတာနှစ်ယောက်တောင်းရင်းမှာသူတို့နှစ်ယောက်ဆင်းတဲ့ဒုမှာတည်ဥထောင်တာနော်အဲ့တော့ငါ့ဖေကအတွင်းဥက္ကဋ္ဌသခင်ခင်မောင်အတွင်းမှုကမ်းရမယ်လို့မရှိဘူးတခဲနဲ့ဒီပြုတောင်းနှစ်ယောက်ပဲတခဲနဲ့ဒီပြုရတယ်အဲ့မှနေတော့ ငါ့ကိုတယောက်ကရှိသေးတယ်ဘယ်သူလဲဆိုသခင်ဘတောင်းတာကြောက်နေမယ်အကိုဝင်းမဲတော်တယ်သခင်ဘတောင်းကအဲ့မှာတောင်ကြီးတောင်ပင်သားလေးစီမှာဝက်ကသိဆိုရွာရှိတယ်အဲ့ဒီမှာဘုန်းကြီးတစ်ပါးလည်းရှိတယ်အဲ့သခင်ဘတောင်းကလည်းအဲ့ဒီအဲ့ဒီမှာအမျိုးသမီးတယောက်ကဘိုးတော်အင်္ဂလိပ်ပေါ့အင်္ဂလိပ်ဆိုပေမဲ့ဟိုစစ်ဘိုတွေပါတယ်မဟုတ်ပေါ့အမှန်ကတည်းကတကယ်ကို ။သီတော်ဘက်အရာရှိပါ။သူကဗိုလ်ကသခင်ကသခင်ကဘယ်လိုပြောတယ်ဘာညာဆိုတော့သစ္စာမဲ့လိုက်တာ။သခင်ကဘယ်လိုပြောတယ်ဘာညာ။သခင်ဘာကြောင့်လဲဆိုတော့အခွန်အခပိုက်ဆံပေးထားတဲ့အကောင်သခင်။ပိုက်ဆံယူပြီးအမှုထောင်းတဲ့အကောင်ကဘုရင်ခန်းကနေစပြီးပြဒါထိအစေခံ။သူတို့သည်အားလုံးအစေခံ။ဒါကြောင့်သခင်ဘတ်သားဟာ… စွတ်တီးမနေတော့ဘူးပြီးတော့ကြမှာမလို့ကောနဲ့တေကြီးဆုံးငါသိတာပဲဆိုအဲ့ပေါက်ကားလာမလို့နဲ့မြောက်ပေးနေတာမလို့ကောနဲ့ငါလာပြီးတော့ဘယ်လိုကောင်းနေမှလဲငါကြောက်ကြောက်လာပြီမင်းတို့မြောက်ဟုတ်ကလားတပြေးနဲ့မင်းတို့လို့တဲ့ဟိုရွာသားကြီးကလည်းနေရကြီးတဲ့အဲ့လိုလုပ်တဲ့ခါကျတော့မှသခင် အဲ့ဒီမှာမှ YMBA စီအောင်ဆက်သွားတဲ့ခါကျတော့လက်အုပ်ရှိစရာမလိုဘူး။ဘာကြောင့်လဲဆိုလို့ရတနာသုံးပါးမှပါလက်ခုရှိစရာမလိုအဲ့တော့ကအေးလိုက်တူတူအရေးပိုင်ဘာညာမျိုးတော့မှမမဟုတ်ပါကျွန်တော်တို့အဲ့လိုလုပ်တဲ့စီမှာလက်ခုရှိစရာမလိုဒါမြင့်ဆရာတွေပဲလုံလို့အောင်လဲဆရာတွေကိုပြောလို့ရှိရင်ယူသေးစံနဲ့လက်ပိုက်ပြီးပြောဟာမင်းအဲ့လိုလုပ်တာအဲ့ဒီမှာ င်္ဂရမင်္ဂပြောလိုက်တဲ့စကားနည်းနည်းလက်လွန်သွားတယ်ပါဇက်လွန်သွားတာပေါ့လက်လွန်တာမဟုတ်ပါဇက်လွန်အဲ့တော့သူတို့ကလို့အဲ့လိုထိအောင်လက်အုပ်ချီတဲ့ဥစ္စာဖြုတ်ခဲ့တဲ့တိုက်ပြီလို့သခင်ဆိုတဲ့နာမည်နဲ့လုတ်ခဲ့တဲ့တိုက်ပြီလက်အုပ်ချီစရာမလိုဘူးဆိုတဲ့တိုက်ပြီအဲ့လိုလူမျိုးတွေရဲ့တိုက်ပြီကအခုလွတ်လပ်ရေးရပြီလို့အနှစ်30လောက်ရှိတဲ့ခါမှာလူမြင်ရှိခိုးခြင်းတွေပြောကြတာ မီးကိုပိတ်ကြည့်ရောဒီဒီမီးပိတ်ကြည့်တာတကယ်ငါဒီတိုင်းပဲကြောင်တောင်တောင်ထိုင်းရတယ်အဲ့မှာအခမ်းအနားမကုန်လဲကိုကုန်းကုန်းနဲ့တက်လာတယ်ဆရာကြီးများလို့နေများလို့အေးငါကြောက်မယ်ကွာလို့မိပြန်ဖွင့်လိုက်လို့မဟုတ်တာမနာပြောရိုက်တယ်တော်သွားလို့တို့တို့တို့ကမနာပြောရိုက်တယ်တော့ဟုတ်လားတို့ရောမနာပြောရိုက်တယ်ဟုတ်ငါတကယ်ပြောတာပါ ကိုယ်စိတ်ကိုယ်မှန်နဲ့ရှိရမှာပေါ့မဟုတ်ဘူးလားဘာလို့လက်ဥချရမှာအာနာပါတယ်ဒါမှပြောမှာဟုတ်အဲ့တော့ပြန်ပြောမယ်ငါကလည်းပဲဒီပြောချင်တာတွေလျှောက်ပြောမှာနော်ပြီးတော့မှဝိုင်းရပြုတ်တဲ့ခါကျမှအချုပ်ကိုရောက်လာလိမ့်မယ်ကိုယ်စားဘာမှန်းကိုမသိငါပြောတာဘာမှမသိသေးဘူး ဘာဥဒေမကိုမင်းတို့မသိသေးဘူးဟုတ်တယ်မလားဟုတ်တယ်ငါလည်းမသိသေးဘူးသူ့ရကျုံကတွေ့ရလျှောက်ပြောသွားမှာအဲ့ဒါနဲ့ကွာပြောအောင်မလားငါအဖေကအင်္ဂလိပ်ကြောင့်မထားဘူးကျွန်းစားဗမာကြောင့်မထားတော့ဘာသိမှလဲကလေးတယောက်လေငါးတန်း၆တန်းလေအသက်၉နှစ်၁၀နှစ်လေဟုတ်လားမူလာတန်းကတော့ထားလိုက်တော့ပြီးပြီ ထားတဲ့ခါကျဗမာရောက်မယ်ခါအင်္ဂလိပ်စာသင်မပြီးဘူးသင်တယ်တပတ်မှတစ်ခါတော့သင်မင်းမတက်လေရတယ်ဘာတက်လို့ဆို ABCD ရတယ်နောက်တစ်ခါလေစတွေပါလိမ့်ရောက်ရတယ် CAT ကကြောက်ကြွဝင်ခဲ့ဆိုဘဲစိတ်ပေါ့ဒါလေးတော့ရတယ်ဒူးတို့ဓာတ်ဆိုမသိဘူးဟုတ်လားဒူးဓာတ်မင်းတို့နားလေဘယ်နေရာမှာဓာတ်ဆိုတာဘယ်နေရာမှာဒူးဘယ်နေရာမှာဒစ်မင်းတို့ငါမသိဘူးအဲ့မှာစစ်ဖြစ်သွားတာ ကောင်လေးတွေကောင်ပြောကောင်လေးတွေသေချာမှတ်တာမင်းတို့မင်းတို့အဓိကထားပြောမှာငါ့ကိုဘာပြောလဲဆိုတော့ငါမဟာဝိဇ္ဇာကွာဟာဒီ decision position 1ဟိုရှိခေကဆိုရွှေစိတ်ပေါ့ဒါပေမဲ့ဒီပြည့်ကြရွှေရမရှိတော့ဘူးအဲ့တော့ရွှေစိတ်တောင်မရတဲ့အဲ့လိုရောက်ခဲ့တာနည်း အခု DSA မှာရောက်သွားသေးတာဆရာတပည့်တွေပဲဟောမပြောဘူးသူဘာခွင့်ရမှမတောင်းဘူးအဲ့ခုဝင်ကြီးတွေပါတပည့်တွေပါနောက်ထပ်ထပ်ဒါကြွားလို့ဖြစ်အဲ့ဒီမှာနေတဲ့ခါကျတော့အဲ့လောက်ထအောင်စစ်တက်စစ်တက်ကတူရောပါရောငါနောက်စာရေးဆရာဖြစ်လာတယ်ပေါ့ကွာအောင်တင်းဘာညာဖြစ်လာတာအဲ့မှာဘွဲရသွားတဲ့ကောင်လေးတွေကငါ့ကိုဘာပြောလဲ ဆရာတို့ကခေတ်ကောင်းကိုမှီခဲ့တာကိုတဲ့နားထားကြီးပြီနေနဲ့ဒီစရာရဲ့နောက်ကမောစရာပါလာလိမ့်မယ်ခေတ်ကောင်းကိုမှီခဲ့တယ်ငါ့ကိုပြောရင်တော့ဟုတ်ပါတယ်ဆရာတက္ကသိုလ်ခေတ်ကောင်းပြီတယ်ပေါ့နင်ခေတ်ပြတ်တာကြုံမှုလားလို့မင်းလေခေတ်ပြတ်တာကြုံမှုလို့လား မင်းတို့ကိုမကြုံဘူးအင်္ဂလိပ်အပြေဂျပန်အဝင်ဂျပန်အပြေအင်္ဂလိပ်ဝင်ဘုံတွေချလိုက်တယ်ဆိုတော့ဟာမင်းတို့ကဘုံချတဲ့သတ္တနာပြည်တယ်ဆိုတာမင်းတို့ကရုပ်ရှင်နဲ့တွေ့ဘူးလားငါကထွက်ပြေးကြရတာကွာဟုတ်တယ်ကိုယ်ရှိမှတယ်ဆက်ဆက်မှပြီးတော့ရှေ့တင်သေးသွားတဲ့ကောင်စောလေးဆွဲကောင် ဘုံမှန်ဘုံကြီးမောင်မှာတဲ့တဲ့ကြလို့မလို့ဘုံကြီးတဲ့တဲ့ကြလေဆိုအလောင်းရှာမရဘူးကြိုလို့မရဘူးမင်းကြုံမှုသလားလို့ပြာဘုံกว่าပြေးပြီးတော့မှတောကနေပြန်လာတဲ့ခါကျပြာဘုံပဲတွေ့တာကို့အိမ်နေရာမမှတ်ဘူးတကယ်ကြတာမင်းအကုန်လုံးတလင်းတောင်ကြီးပြာဘုံကြီးဖြစ်သွားတဲ့ခါကျကို့အိမ်နေရာမမှတ်ဘူးတော့မင်းတကယ်ကြတာအဲ့တော့ဟိုတိပင်ကတို့အိမ်ကြီးကအဲ့ဒါသူနေကြရတာငါ အဲ့ဒါသူပြောပြတာအဲ့ဒီမှာမှခစ်ပြစ်ပြီဆိုရင်ပထမဆုံးစပိတ်တာအကြောင်းကွာနောက်ဆုံးမှပိတ်တာရဲစခန်းဟုတ်လားအဘာဒီကောင်နဲ့သူ့လက်ခုပ်တီးနေဘာမှလည်းမသိဘူးနဲ့ရဲစခန်းပိတ်တာသဘောကျနေတာမသိဘူးဘယ်လိုကောင်းနေတော့ဒီမြောက်လာကောင်နေစိတ်ကြည့်ပါလေကွာငါပြောရတယ်စား အကုန်လုံးငြိမ်းသွားလို့ပြန်ဖွင့်လို့ချင်းပထမဆုံးစဖွင့်တာရဲစခန်းနောက်ဆုံးမှဖွင့်တာအကြောင်းဘယ်အကြောင်းလဲသိလားမူလနာကြောင်းပဲကလေးတွေဒါပဲမလွတ်မဘူးဘယ်ချိန်ဘုံဆောင်မှမသိဘယ်ချိန်ဆက်စပ်ပြေမှမှမသိပဲနဲ့အဲ့ဒီမှာကြီးခဲ့ရတာပညာမတတ်ဘူးဘာမှလည်းမတတ်ဘူးအဲ့ဒီမှာမှဂျပန်ကိုတော်လှန်မယ် ဖက်စစ်ကိုတော်တော်ချရမယ်ဘာညာဆိုလွတ်လိုက်တယ်မလို့ဘိုးရောင်ဆန်းတို့ဘာလို့ပြည်သူရဲဘော်တွေဘာတွေအကုန်လုံးပေါ်လာပေါ်လာတဲ့အချိန်ကမှတခါတည်းဟာလွတ်လိုက်ရရမယ်ဖက်စစ်တော်လာရေးဘာညာပေါ့ကွာလွတ်လပ်ဖို့ကြံစီရင်ွယ်အကြံနည်းနဲ့လင့်တဆူရပြီအမှုကိုသုံးရပြီဥရေထုံးနဲ့အညီ စေကံကြကြအာနာဖီဇံတပိတ်မှောက်ရမည်သွေးချင်းနှိုးလိုက်ခြင်းမည်တို့ဘာတွေလာတို့ကြီးနေရဲ့အလုတ်ကိုဆက်ထုတ်လီမည်တော်လာမိုးရေးသူတွေးပြီးအသက်နဲ့လဲလို့ဆိုသားဝင်ပေကြီးထိုလူလူကရင်ဆိုင်တိုက်ပွဲဆင်နွှဲပြီးဗမာတမတော်ရဲဝရဲမိများအသိရှိပြီးကြောက်ရင်လွယ်တကယ်ရဲမမင်းဖြစ်မည် လူငယ်တွေစိတ်ဓာတ်များဟာဘိုလ်ရုပ်ပေါ်မှာတီးအိမ်ရဲ့ချင်းကိုအိုးမဲသုံးလို့တိုက်ကြပြီရန်သူကအပေးလို့တော့တချို့ကမကြီးအိုးအဲ့ဒါတွေလူလာရေတော့ကြံကြနှောင်နေသည်ဗမာမြေဘုံကိုသွေးတည်းရေးဖို့လိုပါပြီမတရားလည်းတို့မခံပျောက်ကြားတတ်ဖွယ်ရန်ညီဟာတွေးပါပဲရိုက်တယ်အောင်တင်းတော့16ဆက်ကုန်လေဟာ ပညာသင်ဖို့ကိုသတိမရတော့ဘူးလွတ်လပ်ရေးဒါပဲအဲ့ဒီမှာပြည်သူရဲဘော်ကလည်းရဲဘော်တွေကိုအထင်ကြီးလိုက်တာတက်မတော်ကလည်းဒီတက်တယ်မတော်တဲ့ကောင်တွေတကယ်ပြောတဲ့တက်မတော်ခုမတိတော့ဘူးဟုတ်လားအလကားနဲ့ငါဘာငါပြောတဲ့ဥစ္စာဒီမှမှုလှုပ်ထန်တဲ့ရာဇဝမှုဖြစ်ကုန်လိမ့်မယ် သွေးနေသာရဲ့ချွေးနေသာရဲ့စစ်တိုက်တဲ့နေရာဝဲအသက်ဆုံးကြလေတော့တဲ့တဏှာလောက်ဆရာငယ်စားတော့ရာဝဲအစင်းလည်းခံကြရဲဇွဲတတိကုံနဲ့ရဲ့ဗမာတမတော်ကြီးကိုသာဝင်နေစွန့်စားတဲ့သူတွေရဲ့ကျေးဇူးကိုမျှော်တွေးလို့ဗမာသွေးကိုနှမပေးခြင်းမှာတဲ့ အဲ့တော့မှတရားကရန်သူတွေကိုအသိနှမ်းနဲ့ဟောရန်သူတွေကိုအသိနှမ်းနဲ့စေတနာရှိလုံးလို့ပါပဲပုံပြီးပြောဦးရဲ့ဟဲ့ဒိုကြီးတော်ကြီးကိုပါငါပေးမယ်ကောင်းလား ယူမယ်ယူမယ်ဗမာတိုင်းဗမာတိုင်းမှတ်သားကြွယ်နိပေါ်တိုင်းပြည်မာရယ်စိတ်စီအပေါင်းကိုကောင်းမွန်စွာရဲ့ကြိုက်ထားလို့ရပေးလို့အင်မတန်ရည်ယူတယ်အဲဒီလိုဗမာတမတော်ကိုပတတ်နိုင်တယ်လို့ကူပါကြဖို့နမူနာပြလို့ကျွန်တော်များဆိုပါတဲ့ဟာဒီသာစိတ်မောင်တို့ဆိုကြတဲ့ရှင်ရဲဘော်တွေကရည်ရည်ကြတဲ့ဂျူဘီဟောမှာအဲ့တော့အောင်သိန်းတို့က တမတော်သားသိအားကြတယ်အဲ့ဒီမှာပါသွားလိုက်တဲ့ခါကျတော့ပြည်သူရဲဘော်နောက်ကြတော့ငါဆိုရှယ်လစ်ပါတီထဲပါသွားပါသွားတဲ့ခါကျတော့တော်တော်လည်းပါဘယုဒုက္ခပေါ့ဘာမှလည်းသိကြမလို့ကိုယ်ကလည်းမသိနားလည်းမလို့တကယ်ကြတဲ့ခါကျတော့ဒီဘာမှအခြေခံပညာအတွေးကိုသိမရှိပဲနဲ့ နိုင်ငံကြီးတွေပါတော့တာတို့လိုကောင်းနေအဲ့ဒီလိုအများကြီးပဲတို့တိုင်းပြည်အဲ့လိုဖြစ်သွားတာဒီဗမာပြည်ကြီးမှာအစင်တန်းလို့ညဉ့်ညမ်းမှုတွေဖြစ်ပေါ်နေတာဟာသေချာစွာစဉ်းစားလိုက်ရင်ပညာအခြေခံနဲ့လို့သာ ပါတီတွေကွဲပြားအလွဲလွဲမှာမှာဖြစ်ပေါ်နေတာဟာပညာပညာပညာမရှိလို့စိတ်နေမပညာတာဝမ်းနည်းစရာယခုခေတ်ကြီးမှာတွေ့နေရတာကလေးသငယ်များမှာဗတ်စကားစပယ်ရာတရင်စားလျှောက်သီးဆေးပြားရေခဲကြောင်းနဲ့မြည်ပင်တော်ဟာတကြောရောအော်ကားရောက်နေချမ်းရသမားအမြတ်ကလေးများနဲ့ရောင်ရဲတင်နေပြောရှင်ကပညာပညာပညာမရှိလို့အခုလိုဖြစ်ရတာ တို့တိုင်းပြည်ကအဲ့လိုဖြစ်သွားတာရုပ်ပြက်ကြလို့ချင်းအောင်သိန်းကတချီးခုပြနေတယ်လို့ထင်လိမ့်မယ်ဒါပေမဲ့တမိုင်းကိုပြောနေတော့တချင်းနေဟုတ်ဘူးလားအဲ့လိုဟာတွေမှာငါပါတော့နောက်ဆုံးကရင်ကတော့ခုတန်ရစ်တိကတော့ခု BCP ကလည်းသဝုန်ထအလန်ကလည်းသဝုန်ထအဲ့လိုကြားထဲမှာကိုယ်ပြောအောင်သိန်းကအဲ့ခေတ်မှာပါပြီးရက်ကန်ရက်ကန်နဲ့ပန်းနေရင်ကတော့ဖြစ်ပုံကိုပြောလိုက်ရအောင်မယ် ငါလည်းသမိုင်းနဲ့ပါရစ်တီရစ်တီနဲ့ဘာမှမသိပါဘူးကွာဘာမှလည်းဘာမှလည်းအတုံးမကြပဲနဲ့ကွာသိလားဟဲ့ကောင်အဲ့တောင်ရင်းကြီးဖာသပလာမှာကစီဝင်မှုအမေဖာသပလာအဖွဲ့အစည်းမှာစီဝင်မှုဆိုတော့အထင်မကြီးနဲ့စီဝင်မှုကြီးရှိတယ်ငါအောက်ကခြားပရစီဘယ်အိမ်သွားလိုက်ဘယ်စာသွားပြလိုက်ဘယ်ရွာသွားဖိတ်ခေါ်အဲ့ဖိတ်စာယူသွားပါအဲ့ဒါဟာဒါမှငါဘာငါမဟုတ်လိုက်ပြီတိုင်းပြည်လိုက်လူမျိုးတွေအောင်တဲ့က ကောင်းတော့ကောင်းမှာဘာကောင်းဆိုရှက်ဖို့ကောင်းတာပေါ့ဒါပေမဲ့အဲ့တုန်းကအောင်သိလို့ပြန်တနာတယ်ဒါမှတကယ်စိတ်နဲ့လုပ်ခဲ့တာပါအဲ့ဒီဥက္ကဋ္ဌကဘာလုပ်လဲဆိုတော့ဥအောင်တန်းဘယ်ဥအောင်တန်းဆိုဘိုးကြောင့်ဆိုင်ရဲ့အကိုဥအောင်တန်းအဲ့ဒါသွားဖြစ်အဲ့ဒါ ဦးအောင်သန်းအေးပေါ့ကွာဥက္ကရာကြီးလေငါသိရောဘူးချပရာစီလေဟိုပြေးလိုက်ဒီပြေးလိုက်ဆိုရဲဆိုတာဖြာလေးခွေးမောင်းပေါ့ကွာအဲ့မှာပြေးတော့နောက်ကြတာအောင်သိဒီမှာသမင်းစားသွားအဲ့မှာစားအဲ့ဦးအောင်သန်းရဲ့မိမဒေါခင်နုတဲ့ငါမမလူလို့ခေါ်တယ်အဲ့ဒါသူ့အိမ်မှာပဲစားလိုက်သွားလိုက်ပြီးဒီလိုပဲနေရင်ကနေပြီးတော့ဘိုးကျောင်းဆန်းတို့လောက်ကြမှုကြီးဖြစ်ပါလေရောအဲ့တော့ဥအောင်တိုင်းအကိုအကြီးဆုံးဥပဝဲပါပါတယ် ညီဖြစ်တဲ့အောင်ဆန်းပါပါတယ်ဆိုတော့ဥပဝင်းရဲ့ဇနီးကဒေါခင်စောတဲ့မင်းတို့ဒီဘာထဲမှာခုတည်းရှိပါတယ်ဘာတို့ University Avenue ပေါ့နော်တက္ကသိုလ်ရေးတာလန်းတွေမှာ 51D အဲ့မှာတော့သူကသွားအောင်သိမင်းဒီမှာနေလိုက်တဲ့ဟာအမနေရတာပေါ့ဘာမှလူလို့နဲ့အဲ့ဒီလိုနေရအဲ့ဒါနောက်ကြတော့သူတို့နဲ့ရက်ကန်ရက်ကန်နဲ့ပိုင်းပိုင်းကလို့ကွာနိုင်ငံကြီးတဲ့ဘယ်လိုလုပ်ပြီးတော့ပါသွားလိုက်တယ်မသိပါဘူး ပါသွားရင်ကနေပြီးတော့မှငါဆိုရှယ်ပါတီတဲ့ရောက်ရောက်ပြီးတော့မှခရင်စီယုံမှုတွေပါဖြစ်လိုက်သေးတယ်ဗျာမင်းပေါ်သေးသေးမလဲနဲတဲ့ခရင်ကြီးမဟုတ်ဘူးနောက်ဆုံးမကြတော့အဲ့မှာတရက်ကနေပြီးပြေးတဲ့ခါကျတော့အဲ့ရတရက်တော်တော်တိုင်တက်တော်တော်သိမ့်ပြပြီးကွန်မြူနတီပါတီကသိမ့်ပြပြီးဒီစိမနဲ့တုံးကဖြစ်လိုက်တဲ့တရားဟာတမိုင်းကြီးတစ်ခုကို ပြောင်းလဲသွားပြီအမေသခင်သတ်တွေ့မိန်ကောငါထောင်ထဲကကြားနေရမှန်ပြီအဲ့မှာပြောတဲ့ကကြတော့တောင်ကြီးပြန်ပြီးဘာလို့အင်းစိန်ကတောင်တဘိုးလေးထည့်ရောက်တော့ရန်ကုန်သွားလို့မရတော့တောင်ကြီးပြန်ပြီးတောင်ကြီးမှာရောက်လဲရောအဲ့မှာတင်းမှာငါနဲ့ခွန်တက်မှသူကလေးကောင်ခွေးသားစီကင်ဆွဲကောင်မှာခွေးသားလို့ဆဲလိုက်မှာငယ်ငယ်ငယ်တဲ့ငယ်ချင်းမှတည်းမလဲဆဲတာခွေးသားအဲ့မှာဟဲ့အောင်လေးတဲ့မင်းခဏလိုက်ခဲ့ဦးပါဆိုဟောပါ ။ရောင်ပေးရောင်ပေးနဲ့သူနဲ့မြင်းလေးလေးနဲ့ပေါက်သွား။ပြီးတော့じゃခဏဆိုဖမ်းထားပါရော။ sorry ကွာငါခြေတော့တင်တော့မယ်နော်။တော့ဘာလို့အောက်ကတွေးကြတော့မှငါဖမ်းသွားတော့ထောင်ထဲထည့်ထားတော့ဟာတော့ကျုံးနေဘာမှမသိညာမသိဒီကြံကလည်းကြကနေအဲ့ဒီမှာနေဦးမှာဟာစိတ်ကတော်တော်ညစ်လာတို့လည်းနောက်တော့ရင်းလို့ဖြစ်တာမို့လဲဒီလိုပဲပေါ့ အရှိပဲဘူးစီပြောလိုက်ပြန်တော့ဒါပဲအဲ့လိုနဲ့ပဲထောင်နေချင်းဆိုပြီးနေကြရတာပေါ့ကွာနောက်ကြတော့ငါတရက်လွတ်မလို့တရက်လွတ်မလို့တဲ့အဲ့မှာသခင်ကျော်စိန်ဆိုတာရှိတယ်သူကသခင်ကျော်စိန်ကသူကသူ့ကိုဖမ်းမယ်ဆိုတာရိပ်မိတယ်ဆိုတာသူကသခင်ကိုကလှင့်နေလေငါကတော့မဟုတ်ဘူးမလဲကောင်းအဲ့တော့သူကဖမ်းမယ်ဆိုတာရိပ်မိတော့သူကလွယ်အေးကြီးနဲ့ Burmese Economics Life ဆိုတာ ဗမာစီးပွားရေးပြဿနာကအဲ့တော့တက္ကသိုလ်မှာပြဋ္ဌာန်းထားတဲ့ဘောဂဗေဒစာအုပ်ကြီးသူကအဲ့ဒါဘာလာလဲအဲ့တော့ထောင်းထဲရောက်လာတာတနေ့လူလူနေလေးကိုနောက်ကျတော့မလွတ်တော့ငါစိတ်ညစ်လာပြီးတော့ဦးကျော်စိန်လို့ကျွန်တော်အင်္ဂလိပ်စာသင်နေနေပါဆိုတင်းလကွာတဲ့သင်တာဘောတယ်ဆိုတော့ဘာသာအုပ်မှလည်းမရှိဘူးအဲ့မှာချိုတကူစိတ်ကလားရှိတယ် ဒီကောင်ကတငယ်ချင်းဒါမဲ့ကိုယ်တဲ့ငယ်တယ်ဒါမဲ့အဲဆိုလိုက်ဆက်လိုက်မေးလို့ဘာညာအဲ့လိုနေတာကတော့ပါလေအဲ့လိုကလားဒီကောင်ကဝါတာဟဲ့ကလားဒါပဲဟိုခေါ်ရကွာဟိုရိုးသေးဟဲ့ကောင်ဟဲ့ကလားဒါပဲဟဲ့ကမင်းငါဓာတုစာအုပ်တော့ဝယ်စမ်းกว่าဗလာစာအုပ်ဟောတော့ဝယ်လာပါတယ်အဲ့ထဲမှာသင်ရတာအဲ့ဒီခေါင်းတော်ပြတဲ့တပြည့်အင်္ဂလိပ်စာလည်းမရှိဘူးအဲ့ဗမာစီးပွားရေးပြဿနာဆိုတော့ Burmese Economic Life ဆိုစာအုပ်ကြီးကထုတ်သင်ရတာဗျာ သမီးပြောလိုက်အောင်ကမင်းရည်စရာသိကောင်းတယ်တချို့ကလည်းငါကူးတဲ့ထိအလို့ရနေတယ် many locomotives were destroyed by the british army during their evacuation ဟာ many locomotives locomotives ဆိုတာမီတာကောင်းတယ်မီတာကောင်းတော့များစွာကိုတဲ့ british တပ်ကဖြစ်ပစ်ခဲ့တယ်တဲ့သူတို့ဆုတ်ခွာတဲ့ခါမှာတဲ့အဲတော့စစ်ကြီးပြီးတဲ့ခါကျဘလောက်လူတယ်တန်လန်းကဘလောက်လူဒါအတွက်ပြတာငါအဲ့ဒီစာကြောင်းတွေအင်္ဂလိပ်စာသင်ခဲ့ရတယ်ဘာမှမသိညာမှမသိ မကြီးနဲ့ကောင်မဟုတ်တကယ်ဖြစ်တာ there lies there lies a, a very a, a narrow very lies are there between Champlitude and Bigo မှာ Champ ကိုမြင်နေဟိုဒီဘက်ကဘကိုးရမရှားထဲမှာတဲ့လူမြင်လေးတစ်ခုကြီးအဲ့ဒီလူမြင်လေးကတဲ့သိမြေဩဇာကောင်းတယ်ဒါမျိုးတွေသင်ရတာငါဒုက္ခကိုရောက်လာဒါမဲ့ active passive ကိုအဲ့ဒါနဲ့တက်ခဲ့တာနောက်ကြတော့အဲ့ထောင်ပိုင်းကြီးကရှိတော့အဲ့ ဦးကျော်စိန်ကထောင်ပိုင်ကြီးကိုသွားတောင်းတယ်ဦးလှမောင်ကမေးတိတိဖြစ်နေပြီထောင်ပိုင်ကြီးရဲ့ပေါ့သူ့သားတွေကလည်းရှိတော့သားတွေသမီးတွေတင်တဲ့ကလေးဆောင်များမရှိဘူးလားမောင်နဲ့အင်္ဂလိပ်စာတင်ရလို့ပါပေါ့ဆိုသူ့သားငယ်ဆုံးကစကဲကြီးဟာရောက်မရှိဘူးတဲ့ရှားကြည့်စမ်းပါစားကြည့်တဲ့ခါကျဘာတွေ့ဆိုပရိဂိရိယာကျတဲ့ဆယ်ရန်တင်တဲ့စာအုပ်အဲ့ဒါပထမဆုံးဆယ်ရန်တင်တဲ့စာအုပ်နဲ့စတင်ရတယ် although I was a full commander of brigade one, was K2, I mean, and had everything was to be other. အလွတ်ရတာအဲ့ဒီမှာအင်္ဂလိပ်စာသင်တာသိစိတ်ဝင်စားစားသင်တယ်တကယ်ကိုနားထောင်တော့ကိုကစပြီးအရေးကြီးတာပြောတော့မယ်အကောင်တွေအကောင်မတွေဟုတ်တကယ်ပြောတာတကယ်ပြောတာချစ်လို့ပြောတာကြောင်းစရာလေအဲ့ဒီလိုလုပ်ပြီးတော့သင်လိုက်တဲ့ဥစ္စာတော့ ဘလောက်ချောက်တွဲလိုက်လဲဆိုအင်္ဂလိပ်စာကိုအိမ်မက်မက်တယ်စိတ်ထက်တစ်ချောင်းနဲ့တော့စိတ်အရွယ်ကအပြင်ကိုတဲခြင်းပတ်ခြင်းတဲ့အရွယ်သူတို့ထောင်နဲ့ထည့်ထားတော့လွယ်လို့မရဘူးအရွယ်သမီးမိမတိတ်ပိုးခြင်းတဲ့အချိန်ထောင်နဲ့ထည့်ထားတော့အထက်ဆက်တော့မမြင်ရဘူး အဲ့ဒါနဲ့ပဲမကွေးထောင်ပို့တော့မကွေးထောင်ကြတော့လူရများတော့တိတ်သိင်းချင်းများဘူးအဲ့မှာဒါတမအဲ့ထောင်မကြီးရလေဗျာခုလေးငါစိတ်ထဲမကောင်းဘူးဒီလူကြီးမတွေ့တော့အဲ့စာကလေးပြန်တောက်ထားလိုက်တယ်ခုနကဆယ်တန်းစာကလေးသူ့သားအငယ်ဆုံးကင်ရဟာဒါတော့ပြန်တောက်ထားတာဟာတတ်နိုင်မှာတော့ထောင်ရောက်တဲ့ခါကျအဲ့မှာဦးတောင်းတယ်ရှိသေးလားကမသိဘူးသူက supply officer အဲ့ငါရဲ့ဒီခုနကပြော ဦးကျော်စင်ရဲ့တငယ်ချင်းပေါ့အဲ့လူကလည်းလူတစ်မျိုးဘယ်လိုလူမှန်းကိုမသိဗမာဝိတ္ထုကိုမဖတ်ဘူးအင်္ဂလိပ်ဝိတ္ထုပဲဖတ်တာဟာအဲ့လူကလည်းတောင်းတရာတဲ့သူတို့ချင်းကတငယ်ချင်းတွေဆယ်တန်းလုံးကတောင်းတင်နဲ့မသိတဲ့တိုင်အောင်သိန်းကအင်္ဂလိပ်စာသင်ရင်လို့ပြောတော့ဟာငါအင်္ဂလိပ်စာသင်ငါ့မှာစာအုပ်ကမရှိဘူးကွာတဲ့ဝိထုတွေဟောက်အမဲမဲလင်းနဲ့ဟိုကသူတို့ချင်းငယ်ချင်းဆဲရဆိုမင်းဝိထုကြီးတွေဒီကောင်းလေးသင်လို့ရမလားကွာ နှုတ်ကပြန်ရှာအောင်မယ်ဆိုတဲ့ခါကျရှာတော့မှဟိုးတစ်တာထဲမှာကြိုးစားပိုးတောင်နဲ့နဲ့ကြိုက်တယ်မန်ကိုသပီးပြန်ရှိဆို1028ခုနှစ်ကဆယ်တန်းပြထားခဲ့တဲ့စာအုပ်အဲ့ဒါလေးပါလာတော့အဲ့ဒါဆက်သင်ရတယ်နော်ငါဆယ်တန်းစာအုပ်ကြည့်မယ်နော်အဲ့ဒါနဲ့မကွေးထောင်မှာတကအဲ့ရနေတောင်လင်းကောင်ပြန်ပို့တော့လူကမရတော့ဘူးနောက်ဆုံးရပြေထောင်လွှားဆိုပြေထောင်ပို့တော့ပြေထောင်မှာအကုန်လူသာရရတွေကအကုန်လုံးဒီမှာစုပြီးတော့အကုန်လုံးတောင်လင်းကြီးကတောင်လင်းကဘာလဲအကုန်လုံးစုနေပြည်တော်စုဖြစ်သွားတော့ဘောပြေထောင်မှာသွားစုတာဆိုတော့ အဲ့ဒီကတော့ဘာစာဥဒုလာရတယ်ဆိုပြည်စင်တော်ဇင်တာစာဇင်တာအကျဉ်းသမားပေါ့အဲ့ဒါလေးလာရတာအဲ့မှာနင်းနမပြရတယ်နောက်ကြတော့တို့တရေထောင်ပို့ပြီရောဗျာဟာတရေထောင်ပို့လို့တရေထောင်ကြတဲ့ခါကျငါအင်္ဂလိပ်စာတော်လေးရတယ်အဲ့ဒီမှာပြောအောင်မယ်နော်ယောဂမယ်နော်ကန်ဆရာအဲ့ဒါပြောတာမိတီ you you are not allowed to read another page of like that ဘဝမှာစာမျက်နှာကြောဖတ်လို့မရဘူးနော်နားလည်တာကောင်းပါမဟုတ်ဘူးသူ့ဘိန်းလေးဆိုသူ့ပဲမင်းတော့လှမ်းပြောနေတာပြီးတော့ဘဝမှာစာမျက်နှာကြောဖတ်လို့မရဘူးဝိထုတုကိုစာမျက်နှာကြောဖတ်လို့ရရမှာ but you are not allowed to read another page of life no no အဲ့ဒါနဲ့သွားတဲ့ခါကျတော့အဲ့ထောင်ထဲမှာဘသူပါလာလဲဆိုတော့ အရာရှိကြီးတွေအစုံပဲ။အဲ့ထဲမှာတယောက်ကထူးထူးခြားခြားငါနဲ့ရေသက်ဆုံးပေါ်လာဆက်ရှင်မင်းကြီးဆက်ရှင်မင်းကြီးဥပ္ပယေအဲ့ဥပ္ပယေဆက်ရှင်မင်းကြီးပေါ့။ तू က MABL ဟာ MA BL တိတ်တော်လား။ဥက္ကမောင်ကြီးတဲ့ နောက်ရဲမင်းကြီးဥပအေးစာလည်းပါတယ်ရဲမင်းကြီးဆိုဟိုမင်းကြီးဘုပေါ့လေရဲခရံရဲဝင်လို့ခေါ်တယ်အဲ့တော့ငါဆရာကိုကျော်စင်းကပါပြောအောင်သင်းနဲ့မင်းကအင်္ဂလိပ်စာတော်တော်တက်လာပြီတဲ့ငါ့ကိုဆယ်တန်းသင်ပေးတဲ့ခုနပထမစတင်ပေးတဲ့ဆရာကမင်းကတော်တော်တင်တင်လာပြီတဲ့အဲ့တော့ဆရာနဲ့တပည့်ကနည်းနည်းကွာမတင်လို့ကောင်းတယ်ကွာအဲ့တော့ဟိုတဲ့မင်းကငါတင်ရတာနည်းနည်းခက်သွားပြီတဲ့ ဦးခင်မောင်အေးစီအပ်ပြီမယ်ဦးခင်မောင်အေးက MABL ဟုတ်လား MA အောင်မသား BL ပြီးတော့စိုက်ချင်းမင်းကြီးကောင်းလားပဲမင်းထောင်ထဲမှာကျောင်းအပ်ပွဲလုပ်တယ်မောင်တင်းကအင်္ဂလိပ်စာကျွန်တော်သင်ပေးတယ်သူတော်လေးတက်ပါပြီတဲ့အဲ့တော့သူ့ကိုကျွန်တော်သင်တဲ့ဥစ္စာတဲ့ပိုးမြင့်သွားပြီတဲ့အင်္ဂလိပ်စာသူ့ကိုသင်ပေးစမ်းပါတဲ့ဆိုတော့ ဦးခင်မောင်ကစဉ်းစားကြည့်တယ်တင်လို့ရမလားမရဘူးရန်ကဘယ်လိုအကောင်လဲပေါ့ရပါလိမ့်မယ်ထောင်းထဲကိုလှုပ်ပြရအဲ့တော့မှသူဖတ်နေတဲ့ဥစ္စာဘာလဲဆိုတော့ Taste from Shakespeare ဆို Shakespeare ရဲ့ Taste ကိုစကားပြေလေးပြန်ရေးထားတာဒီဒီတို့ဆရာမပြထားတာမဟုတ်ဘူးကဘာမှာကိုသိနာမည်ကြီးတယ်စကပြေနဲ့ပြန်ရတဲ့ခါမှာမူလပြဿနာရဲ့ယတ္တပေါအောင်ရေးနေမလို့နာမည်ကြီးရဲ့ Charles Maryland ဆို ကဘာကျော်မိမရေရဲ့စာအုပ်အဲ့မှာသူက the deepest ပထမဆုံးဝတ္ထုဖတ်ကြည့်တာနဲ့ငါပြန်ပြောတယ်အဲ့ဒီမှာစလုံးတစ်လုံးလားနှလုံးလားမသိဘူးအဲ့ဒါ vocabulary ငါမသိဘူးဒီနှလုံးတော့ကျွန်တော်မသိဘူးပေါ့အေးဟုတ်တယ်အဲ့ဒါဘာပါပဲပြီးတော့ငါပြန်မလို့ရပါတယ်အဲ့ဒါနဲ့သင်တာအဲ့ဒီမှာနေတော့ထောင်ထဲမှာဆိုတာဒီတိုင်းကိုဖဲဝိုင်းရှိတယ်ကွာအဲ့တော့မင်းတို့လိုဟိုပြားခင်မှုတပည့်တမှုခင် အပြင်းမိရိုက်ကြတာတပည့်ရန်တမှုပါညာအဲ့လိုငါတနေ့ကျတော့ဒီဘက်မှာထိုင်နေဒါမဲ့ငါကြွားနေတာနော်ဒါမဲ့ငါကြွားတာဟာအကြောင်းပဲမဟုတ်ဆိုမင်းတို့မှတ်လို့ရပါတယ်အဲ့ဒီမှာငါ English Digest ဆိုစောက်အဲ့ခုနကပြောတဲ့ဘာလို့ခေါ်လဲတရက်ထောင်ရောက်တဲ့ခါကျတော့ B class မှာပေးတဲ့စာကြီးတိုက်ကိုသုံးလို့ရတယ်အဲ့တော့အဲ့မှာထို့တော့ အဲ့မှာ English Digest တွေပါတယ်အဲ့မှာပါပါတော့ဆောင်းပါးလေးတော့ Trends of Burma ဗမာပြည်တို့ရှိကရင်များဆိုတဲ့အကြောင်းကိုပါလာတော့အဲ့ဒီမှာကရင်တွေကိုပေါ့ဟာလေအင်္ဂလိပ်ရဲ့အပေါ်မှာသစ္စာရှိတဲ့အကြောင်းပါလေးရေးထားတယ်ပေါ့ကွာထားလိုက်ပါတော့အကြောင်းအရာတွေကမပြောတော့ပါဘူးအဲ့တော့ငါကရင်ရတဲ့သဘုံထားနေချင်းအဲ့မှာမျိုးအဲ့မှာကိုကျော်စင်းကငါဆရာကိုမူရင်းဆရာကိုကျော်စင်းကဖဲဝိုင်းထဲမှာထိုင်လို့ဥပအေးကလည်းအဲ့မှာထိုင်လို့ခုနရဲရဲမင်းရဲပါရဲဝန်ပေါ့ခရင်ရဲဝန်ထိုင်တော့ ငါကိုကျော်စင်ကိုကျော်စင်ဆိုတော့ Facebook လိုက်ကန်တယ်ဘာလဲကွာဒီမဲ့နားထောင်နားထောင်ဆိုတော့ငါအဲ့တိုင်ကျက်ဆရာဟောဖတ်ပြဖတ်ပြနေပြီးတော့မှပြီးသွားတယ်အဲ့ဒါကြောင့်ဖြစ်တာဗျာငါမေးအဲ့တော့ကဖဲကန်ပြီးတော့နေတဲ့ခေါင်းကပြတဲ့ခရံရဲဝံဥပအေးကဖဲကြက်ထွေကြီးကန်ရင်ကလှည့်ပြီးတော့နောက်ကြည့် မအောင်သိမင်းအဲ့ဒါပါတော့ဟာငါလန့်တော့သူကသူကြီးတွေလေငါလကခွေးဟောခွေးပြစ်တဲ့ဒုလောက်ကျဲကောက်တော့လန့်ဟာအော်ဟုတ်တယ်ဘာဘာတော့လဲဆိုဟိုအင်္ဂလိပ်ဂျန်ရက်ပါလို့တရားလေးပြရတယ်မင်းကတော့အမြတ်အထွက်ဆုံးမှာပဲကွာငါရှိတယ်မင်းတို့သင်သွားတာခုလေးလလောက်ပဲရှိတယ်မင်းက digest ပတ်နေပြီနော်ဟမ် မင်းတို့ပြောချင်တာဘဝဆိုတာဘာလဲပြောစမ်းဘဝဆိုတာမသိဘူးလားသိတယ်ခုပြောစမ်းသမီးပြောစမ်းဘဝဆိုတာဘာလဲဟာ if you don't ask me i know but if you ask me i don't know မမေးရင်သိတယ်မေးရင်မသိတော့ဘူးအဲ့ဒါမဟုတ်ဘူးလား သမီးမွေးမလာလို့ရှိရင်ဘဝဖြစ်မလားမွေးရဥဝဲခောက်သေးသွားပြီရှိတော့အသေးလေးမွေးလာဘာမှမဖြစ်ဘူးမင်းအသက်ဘယ်လောက်ရှိလဲဟာပါတော့35ဖြစ်မယ်45ဖြစ်မယ်ငါ85အဲ့ဒါအချိန်မဟုတ်လားအချိန်မပါဘဲနဲ့ဘဝဖွဲ့လို့ရလား life is made up of time ဘဝဆိုတာအချိန်နဲ့ဖွဲ့ထားတာမင်းဘဝကိုတန်ဖိုးလို့ရှိရင်တန်ဖိုးထားရင်အချိန်ကိုတန်ဖိုးထားပါမင်းအချိန်ကိုဘယ်လောက်တန်ဖိုးထားဘူးလဲငါသူများဖမ်းလို့ထောင်ထဲရောက်သွားတဲ့၄၅လပြီလွတ်လိုက်တဲ့အချိန်ကငါဘဝကြီးတစ်ခုပြောင်းသွားတယ်အဲ့ဒီအချိန်ပဲနားလေလားအကောင်လေးတွေကောင်မလေးသတိထား အဲ့ဒီကတင်လိုက်တဲ့ဥစ္စာဘယ်လောက်ဖြစ်သွားတယ်ထင်တော့ဒီမှာအပြင်ထောင်ကိုဖောက်ပြီးထွက်ပြေးတာအောင်တင်းတတိမဆိုးကူကြတော့မကောင်းတော့ဘဝမှာကြီးလာလေတတိနဲလေပဲငယ်မှာကိုတတိကောင်းတာကြီးလာရင်တတိမကောင်းတော့တဏှာ16လဲနဲ့မိစ္ဆရာကြီးလေးလုံးကြားရတဲ့ထွက်ခဲ့တဲ့အောင်သင်းတော်ပေါ်သေးသေးမထင်တဲ့ ထွက်ပြေးခဲ့တာရောက်တယ်လွတ်တယ်ထားလိုက်တော့မပြောဘူးအဲ့ဒီထောင်ကပြေးလိုက်တဲ့ခါကျဘယ်ရောက်သွားလဲဆိုတော့ရေတံချောင်းရောက်သွားတယ်အဲ့တော့ရေတံချောင်းကအစိုးရသိမ်းထားတာအဲ့ဒီရေတံချောင်းတော့ကအဲ့ဒီမှာအမေရိကန်ဘောင်းမကြီးစစ်ဘောင်းမကြီးကြီးဝယ်လိုက်တယ်အဲ့ဒီစစ်ပေါင်းကြီးက30လောက်ပဲပေးရတယ်အဲ့တော့17ကျပ်လောက်30လောက်ပဲပေးရတယ်ညာဘက်ကပေါင်မှာအိတ်ကြီးတအိတ်ဘယ်ဘက်ကအိတ်ကလေးတိတ်ပေါင်မှာပေါင်မှာ နောက်ကအိတ်ပြီးတော့ဘေးအိတ်အိတ်တွေအများကြီးပဲစစ်တပ်ကိုညာဘက်ကအိတ်ကတော်တော်ကြီးတော့ညာဘက်ပေါင်ပေါင်ပေါင်ပေါင်ကအိတ်ကကြီးတော့ဝိထုစာအုပ်ထည့်လို့ရတယ်အဲ့ဒီမှာ Michael West ရဲ့ dictionary ထည့်ထားတယ်အောင်သိအဲ့ဒီနည်းနဲ့လုပ်ခဲ့တာနောက်ဆုံးမိတ်ကြတော့ခရမ်းအောင်တယ်တခါပဲဖြစ်အောင်အလေရမ်းမြဆရာဖြစ်တယ် ငွေပေးကောလိတက်တယ်ကြားတော့မယ်နော်တမီးကြားပြန်တယ်အဲ့ဒီနေ့ second year ရောက်တဲ့ခါကျတော့ Mr. Chan Su ဆိုတာတရုတ်မကြီးဟောင်ကောင်ပေါက်ဒါမှအမေရိကန်မှာဖွဲ့ရတဲ့မိမကြီးဘုံမလို့တလုံးမှမတောင်တရုတ်မကြီးအင်းလိစာဌာနက တနေ့မှရောက်တဲ့ခါကျ second test ဖြေပြီးတဲ့ပြီးမှ answer paper တွေပဲသူစစ်ပြီး Roman war 161ပေါ့။ဆိုတဲ့ခါ present man ငါပြောရှိပါတယ်ပေါ့။ the best answer you made ဟာအကောင်းဆုံးပဲ။အတန်းနဲ့ချိန်မလား။တက္ကသိုလ်မှာအဲ့ဒါမျိုးဟာသိရှိခဲ့တယ်ဒါမင်းတို့သိဖို့။နောက်ကြတော့ debate in English ခေါ်တယ်။အင်္ဂလိပ်လိုစကားလူပဲလုပ်တဲ့ခါမှာငါ best speaker ရခဲ့တယ်နော်မင်း ထောင်နဲ့သင်ခဲ့တဲ့အကောင်အဲ့ဒီအရင်ကဟာပြောလိုက်အောင်မယ်နည်းနည်းလေးတိတ်ကနော်ကြွားတဲ့သဘောမျိုးမထင်ပါနဲ့နော်အဲ့ဒီဥအောင်တန်းကဘိုးရောင်ဆန်းလို့လောက်ကြံထားတော့သွားတယ်ဆိုတာမှတ်မိလားပြောခဲ့တယ်နော်အဲ့မှာရန်ကုန်ပါသွားသေးတာပါသွားသေးတဲ့ခါကျဥအောင်တန်းရဲ့မိမဒေါခင်နုလေငါမမနုလို့ခေါ်လို့ရှိတယ် အဲ့ဒီသူတို့ရဲ့ညီမအငယ်ဆုံးပြောက်စီတယ်လှလှတင်တဲ့ခုတော့သေးသွားရပါပြီငါမလှလို့ခေါ်တယ်သူ့တကယ်ကြီးတော့ကမခင်လှတယ်သူကဘီဒီသူက ISD ဘိုင်အိုဆေးတက်တယ်အဲ့တော့စနေနေ့ကြာလို့ရှိရင်သွားပြီးတော့ငါခေါ်ရတယ်ခေါ်တဲ့ဆာဒရိုင်ဘာရှိပါတယ်ကိုစိန်ဖေးတဲ့သူနဲ့သွားသူကဒရိုင်ဘာကားနဲ့ရနေတယ်ဒါပေမဲ့ငါအဲ့မှာသွား ပါလာတဲ့ဆောင်အဲဒီအခမ်းအနားမှာဘလောက်သင်္လာခေါ်ပြီးတော့ကားရောက်နေပြီလို့ပြောပြပါစနေနေ့လားတနေ့နေ့နေ့တနေ့လို့ပြောရပါရနေအိမ်မှာစားတော့ပြီးတော့ညနေရက်မှပြန်ပို့ရတယ်ဒါသူတို့အဲဒီမှာအဲဒီမှာလည်းကျောင်းသားကျောင်းကနေတယ်ကွာဒါတော့မများဘူးအဲ့ဒီမှာနေတော့အဲ့မမလှဆိုတာရေနောက်တစ်ခါမခင်လှဆိုတာသူမခင်လှကိုလည်းမလှပဲငါခေါ်တယ်သူကဘီရီကသူတို့တငယ်ချင်းမို့လို့တော့ခေါ်တာအဲ့ဘီရီသွားခေါ်တော့ဘီရီမှာရှိတဲ့ TTC ခေါ်တာပေါ့ကွာအဲ့အခန်းက ဥပကြီးကပကြီးဥပကြီးကသိတ်ကောင်းတဲ့အဲ့ထိုင်ကြီးတစ်ခုကိုဆွဲထားတာငါအဲ့ဒါပကြီးဝါသနာပါတယ်ခုလည်းဝါသနာကိုကြိုက်လိုက်ကြိုက်တယ်အဲ့မှာကြည့်နေတော့သမီးပြောအောင်မနော်ပါလာလေအဲ့ကန်းလေကျောင်းသူတွေနဲ့ကျောင်းသူတွေလာတွေ့ကြဟိုဘက်ကျောင်းသားလေးတွေလာတွေ့ရသူတွေစကားပြောရပြီးကြတချို့လည်းနှစ်ယောက်တော့သူတို့သူပြောတယောက်သူတို့လည်းနှစ်ယောက်တည်းသူတို့သူတို့ပြောပေါ့ တခါလည်းပဲအင်းရဘက်ကိုအတွဲဖြစ်လေဖြစ်ရင်အင်းရဘက်ထွက်တော့ပေါ့အဲ့လိုဖြစ်နေတော့လာလာပြီးတွေ့တဲ့အချိန်မှာမပြောအောင်မှာကြည့်ရတော့အကုန်လုံးဆယ်တန်းအောင်မိတာကြီးလေတက္ကသိုလ်ကျောင်းသားတွေလေဟာငါဒီနေရာကိုဘယ်တော့မှမရောက်နိုင်တော့ပါလားတမီးရဲ့ငါမျက်ရည်ဝဲလာတယ်တကိပြောတာဖះစုပါသည်အဲ့တဲ့ဖြစ်ခဲ့တယ် ပြီးတော့ငါလှစ်အဲ့ဒီလိုအောင်သိမ်းနောက်ကြတော့အဲ့တက္ကသိုလ်မှာဆရာပြန်ဖြစ်လာမဟာဝိဇ္ဇာဂုံလူနဲ့ပြောချင်တာကမင်းဘယ်တော့မှနှုတ်လေးတကမလျှော့ရနဲ့တခုတည်းရှိရမင်းဘဝဆိုတာအချိန်တည်းဖွဲ့စည်းထားတယ်မင်းဘဝကိုတန်ဖိုးလို့ရှိရင်အချိန်ကိုတန်ဖိုးထားပါတာပဲမင်းအချိန်ကိုတန်ဖိုးမထားလို့ရှိရင် ဘဝတွေအလကားဘဝစေတနာကြီးတော့ခွဲတော့မယ်ဟမ်ဆက်နည်းနည်းပြောမလားရလားဟုတ်ရပါတယ်စွတ်အော်ပြန်တော့ကြာကြတော့မဟုတ် မိမတယောက်လို့ဘုန်းကြီးကတရားမချနိုင်ဘူးမချနိုင်ဘူးကလေးရင်နဲ့ဒီကွယ်နဲ့အိတ်နဲ့ကလေးကိုစိတ်ဆွဲအဲဆိုတေချင်းစိုးတိတ်မြစ်ဖေကကိုရတိတရားမချသေးဘူးအဲအပေါက်မျိုးတော့မလုံးနဲ့အဲ့တော့ဒီလိုကနိုင်ငံကြီးလောကထဲမှာတော့ကျင်လဲခဲ့တယ် သားတဲ့ဘောငြိမ်ဖို့ကွာအဲ့မှာကျင်လည်တဲ့ခါကျတော့ကာလ်မတ်ရဲ့သင်္นานနေလေးလေးနေစဉ်ကာလ်မတ်ဟုတ်လားဆိုရှယ်လစ်ဇမ်ကွန်မြူနစ်ဇမ်ဒါတွေသင်္นานနေရလဲတက်ခဲ့ရသေးတယ်ကအဲ့ဒီသင်္นานထဲမှာရှိတဲ့အထက်ထဲမှာမင်းတို့အကောင်တွေမှတ်ထားငါပြောမှာခုလက်ထိတချို့အရင်ကမယုံပါဘူး အခုမလက်ခံဘူးဒါမှအချို့ကတိတ်ကြိုက်တယ်ခုလက်ရှိအဲ့ဒါပါလဲဆိုတဘာဝအပေါင်းလှုပ်အားညီမြရင့်တံမှုပဲအင်္ဂလိပ်ဆို nature plus labor power is equal value equation ကိန်းနံလေးအမိရဲ့တဘာဝအပေါင်းလှုပ်အားညီမြခြင်းတံမှုပြန်ပြောတာတဘာဝအပေါင်းလှုပ်အားညီမြခြင်း တန်ဖိုးတယ်မင်းသဘာဝဟာဥမာကိုမြေကြီးအောင်မှာမဲဒီနေရာမြေကြီးအောင်မှာရင်နာမရှိဘူးထင်တာရှိရင်ရှိနိုင်တယ်ကြောက်တော့ဗျာမရှိဘူးပြောနိုင်တာရှိနိုင်တယ်ဒါပေမဲ့သူ့ဘာသူရှိနေဗာတန်ဖိုးရှိတယ်အဲ့ဒီရင်နာအဲ့ကြောက်တော့ဗျာမင်းဖော်ထုတ်လိုက်လို့ရှိရင်တန်ဖိုးရှိတာလေဘာပေါက်တာလဲလောက်အားပေါက်တာအခုမင်း ခုနကရေမိုးရတယ်ရေရတယ်ဒါမှအဲ့ဒီရေတမိုးမရှိဘူးလားရှိတယ်ဒါမှအဲ့ဒီရေတင်းနေလို့ရမယ်တယောက်ကခန္ဓာပြီးခွက်တက်တက်လာလို့ရှိရင်ကိုယ်တမိုးတက်ဘာလို့လောကဝင်သွားလို့ဟုတ်လားအဲ့တော့ခုငါစကားပြောနေဘာနဲ့ပြောနေလေနဲ့ပြောနေတာမင်းလေပါပိုက်ဆံပေးရတာအလကားရနေတာပဲ ဒါမဲ့ခုပြောတဲ့ခါကျထွက်လာလေးပါရတော့ဥမာဟိုနားမှာရွှွန့်ရှိတယ်ဟိုဘက်လေခွက်ထဲမှာရွှွန့်နေရှိတယ်အဲ့ပဲရွှွန့်နေပါယူရသားပဲအဲ့ကျွန့်ကိုမင်းဒီတိုင်းထားရင်ဒီတိုင်းပါဘာမှတန်မိုးမရှိဘူးမင်းလောက်စာလုံးလိုက်ရင်ဘာဖြစ်တော့တရားဟိုပင်300လောက်ဖြစ်ဖြစ်ပဲလောက်စာလုံးတရားဟိုလေဟုတ်လားအဲ့တော့သူကပြောရစားဘဘောကအပေါင်းလုံအားညီမရင့်တက်ပါ လေအလကားရတယ်ခုငါအသက်ရှူနေမင်းတို့အသက်ရှူနေပိုက်ဆံပေးရတယ်ဒါမှအလကားရတယ်ဆိုတော့မင်းဆိုင်ကယ်ကိုသွားလေထွေးလို့ဝါချောက်သွားပြီလို့ပြောတာခမရဗျာသူ့ပေးစမ်းမလို့ခမရအလကားလေပဲအလကားရတယ်ဆိုပါရိုက်တော့မှာဟုတ်ဟုတ်လားဘာပေါင်းတာဒါကြောင့်မလို့တဲ့ဒါတော့သဘာဝအပေါင်းလောက်အားညီပြန်ရစ်တံမို့တဲ့ အဲ့ဒီမှာသဘာဝသည်အလကားရတယ်ဒါကြောင့်သဘာဝကိုဖြုတ်ချလိုက်လို့ရှိရင်လှုပ်အားညီမျှခြင်းတမိုးတဲ့ဒါကြောင့်အဲ့ဒီတမိုးကိုအလုလုသူကလည်းရလိုက်တယ်ပါအဲ့ဒါဆိုရှင်းလင်းတော်ဟာကြီးပထမဆုံးပေါ်ခဲ့တဲ့အခြေခံ equation ကြီးအဲ့ဒါပဲဗျာနားလည်လားကိုပြောတာနောက်တစ်ခါဥမာကောနောက်ဆုံးလုံးလုံးနဲ့နောက်ဆုံးလုံးမလုံးဘူးတဲ့ကဲမင်းဥပုပ်လို့ရင်ပုံစေးကြည့်သွားပြီပုတ်လိုက်ပြီ အဲ့ဥပုပ်မှာကနှုတ်ခက်လိုက်ရင်ပိုသိကျသိကြီးသွားပြီတဘိုးသလေးပါပေါ်တာ higher the value လှုပ်အားဝင်လေလေတမိုးကြီးလေလေဒါကြောင့်လှုပ်အားတိလာတမိုးဒါပေမဲ့ community တော်လန်ကြီးလုတ်တဲ့ခါထဲမှာငါသိတဲ့ပြောတဲ့စာမင်းတို့လက်ခံချက်ခံမခံခြင်းလေးငါပြောတဲ့စာသူတို့ short တက်တဲ့ဥစ္စာအရင်ရှင်တွေကိုဘေးချိတ်ပြီးတော့တယ်ဒါပေမဲ့အရင်ရှင်တွေရဲ့အုပ်လို့တော့ short တက်တယ်အဲ့ဒါကြောင့် community ဝါဒ နည်းနည်းရင်းရိုင်သွားတာအခု Bill Gates လေမင်းတို့ကြားဦးမှာပေါ့ကွန်ပျူတာမှာ Windows တွေပါတယ် Bill Gates တန်းချီချမ်းသာတာဘာလို့တို့ပေါက်ပြားပေါက်နေတာမှမဟုတ်ဘူးလေစဉ်းစားတာဟုတ်လားပြောချင်တာပြန်ပြောမယ်ဒီဟာကိုထားလိုက်တော့သဘာဝအပေါင်းလို့ဟာညီမချင်းတမို့ဟုတ်လားကောင်းပြီမေမွေတုံးကဘာပါတော့တူတူပဲ ငါမွေးတော့ငါဘာဘူးသူသူပဲရွှေလင်မနဲ့အချင်းစေးဘေးမွေးတဲ့မင်းသွေးစုဝရိများမှာတဲ့ရွေးဖွာလို့တရားမင်းနဲ့ကိုမြိုင်ရင်သူဒင်းလဲပဲလူခြေပြင်းအောက်ပါအုပ်ဖို့ကနှုံနဲ့ဆနုနာဝင်မျိုးမြေပြင်နာမှာကုပြည့်ကျက်နဲ့ဘာစုံနဲ့မွေထုတ်လိုက်သူဒင်းလဲပဲလူ ဟိုရင်းဒီရင်းဘယ်သူမှနှခါအဖို့မပါလာဘူးခြေနှချောင်းလက်နှချောင်းခေါင်းလေးကအလဲမှာပြူဘယ်လူရဲ့ဘယ်ဝါပဲလူတွေကဆွဲထုတ်လိုက်တဲ့လူတိုက်ပြည်နိုင်ငံတော်ကိုအုပ်ချုပ်သူဘယင်ကကြီးလဲကျုပ်လိုလူအာလုံးဒူလူထားပါခမရလဲလူခမရတူမှဖျားမထူပါအင်္ဂိဘိုလန်ဂျမ်မန်ရုရှားလူဘယင်ကကြီးလဲ မြလိုကျုပ်လိုလူမွေးစဉ်ခါအလုံးအတူတူနိမ့်ငါနဲ့အတူတူပဲမွေးတော့ကမင်းဒီတိုင်းပဲဒါမဲ့ငါကိုငါလှုပ်အားတော်တော်သွင်းထားတယ်ဒါကြောင့်ငါ MA ဖြစ်လာတာမင်းကိုမင်းဘယ်လောက်သွင်းတယ်ဟာဒီနေ့ငါပြောချင်တဲ့ point ကဒါပဲမင်းကိုမင်းဘယ်လောက်လှုပ်အားသွင်းထားတယ်မင်းအချိန်ကိုဘယ်လောက်သုံးထားတယ် တန်ဖိုးရှိရှိမင်းအချိန်ကိုဘယ်လောက်သုံးချတယ်လဲမင်းကိုမင်းဘယ်လောက်လုံအားသွင်းထားတယ်လဲလုံအားသွင်းသွင်းသလောက်တန်ဖိုးရှိမှာပဲဒါပဲကောင်းလေးတွေတတိရှိပါဘဝကိုစင်ခေါ်ပြစ်ဆမ်းပါငါကိုငါလှုပ်အားသွင်းပြင်မယ်ဆိုမလို့ဆုံးပါကိုကိုကိုခိုင်းရတယ်သူများခိုင်းမှလို့လို့ချင်းကြုံခေါ်တယ်ကွာကိုကိုကိုခိုင်းမှသခင်စိတ် နားလေလားယောက်ျားကွာကောင်မလေးကယောက်ျားဆိုဆရာသူ့ကောင်လေးတွေပဲပြောတယ်မိန်းမရောမိန်းမပေါ့မိန်းမတွေရဲ့တတိကောင်မမပြောနဲ့ငါရှိသေးပဲမိန်းမတွေရဲ့အစားကိုကလေးမိုးဝင်တာတခုတည်းနဲ့ငါဆလံပြည့်တယ်ဟာလွယ်လာမဟုတ်ဘူးကလေးမိုးကိုကစားငါမမိုးဘူး ဆက်သွားတော့မယ်နော်ခု17ခွဲသွားပြီကိုကြီးရမှာပါလိမ့်မယ်သိဆိုင်နေတဲ့အဖြစ်ဒါလားဒီနေ့ရောက်လာရောက်လာတော်လေးတော်ပါလေးတော်ကြီးတော်မကြီး တယ်ဆက်လို့တော့တကယ်ဖြစ်တယ်ပါနော်အဲ့ဒီအဖြစ်ကျေးဇူးတင်ပါတယ်မဟာဝိသကြောင့်ကျောင်းဒီရတယ်ဒီရတော့ပြီဒီလိုပါဒီမှာတက်လို့ရတယ်မင်းသိကြတယ်ဝါဝိသကြောင့်ဟဲ့ဒုမသာဝိသကြောင့် သင်ဖို့နေတာသင်မှုလာတာအဲဒုက္ခဖြစ်နေတယ်အဲစာရင်းတဲ့အကျန်လို့သိရတာမဟုတ်ဘူးအဲ့ဒါမှတယောက်တည်းသိလို့ပါငါမင်းကသွားမယ်လို့အတေဩဝါဒပါဗျာဆိုမင်းကလည်းတက်ဟာအဲ့ဒါသိရတယ်ဒုက္ခနဲ့စာရင်းလို့ကိုမဲကြရတော့ဘုရားကြရတော့အဲ့လိုတွေကမာရဘောကသတ္တဝါတွေဆိုတော့မသွားတရားကိုသုံးရပြရဒီကျင်လာလေး นั่นเดี๋ยวดูัวมาแก่เลย็นเดี๋ยวเพื่อไปที่ตาบอดที่ท่านเยียตุ้มติ๊กตารเรียคนคนนั้นไม่ได้หรอกเพื่อมาดูแต่ดูคุยรู้สึกท่านี็ยวบอกบอกเฮ้มาเฮ้มาเรามาเราเราก็จะท้าว่าจะท้าเนี่ย ကိုယ်ကိုပို့လိုက်တတိကသူရပါတယ်တရားကြီးရောက်တဲ့ခါတရားကြီးရောက်တရားရဲ့ရှိပြီးဖြစ်တဲ့လက်ရတဲ့စင်္မာရိပုတ္တရာပေါ့သူစီရတော့စင်္မာရိပုတ္တရာပြည့်တယ်ကြာဥပ္ပဒေကြာမင်းတို့လားတယ်ကောင်းပြီရောအနိကကျေပြီးတော့သင်္ဃာကိုဒီလိုရတယ်သဘောသဘောတရားသဘောသဘောအလားမျိုးရအောင်ကြတယ်လား Suruh meninggalkan syirk itu kami menyampaikan tentang Jawab Saya usia Beliau wani bawa tetapi Jika dia tidak bawa Ikan yang bawa Kan Alam yang dia kata Kunia Sio Kriya juga dapat Jom yang dia Yang bawa Soalnya Kuih ketiga Kuih လေဝိတေယသာလေဝိတေယသိသုံးသဘာဝရဲ့ပုံလို့ဒါမှအဲ့လိုဖြစ်နေဒီမှာတော့ဒီကနေပြီးတော့ဒီလိုရုပ်ကဒုရရတဲ့ဉာဏ်တော်ကြီးကျွန်းကျွန်းနဲ့ကိုယ်ရင်းကြီးကနာရီမတိုင်းတိုင်းနဲ့ကိုယ်ပတ်နေလိုက်ပါတော့လေဝိတေယတော့ပြောဒီတော့ဒီလိုတစ်ခေတ်ကသိမှမဖြစ်ဘူးအရှင်ကဒါသာပေါ်ရတဲ့ဒီရောဘာလို့လဲ အဲ့ကွယ်ဒီကိုလူချင်းနဲ့လည်းရောက်တော့ပြောရတော့အဲ့လိုဆိုလိုက်တော့အဲ့ဒီဒီကလူချင်းနဲ့လည်းရောက်လာပြန်ရောက်လာတော့ကျင်းနာအဲ့ဒီဒီမှာသိကြတာရယ်လက်ရှိမယ်ကိုယ်ဆက်တော့ကိုယ်ရဲ့ဘုဂဝိကဘာဘုရားကြောင့်ဒီကျန်တဲ့ဆောင်ရဲ့ဒီဒီဒီပဲဖြစ်တဲ့ဆောင်အဲ့ဒီဒီဘာလို့လဲတော့ဗျာဘယ် ကျန်းမာဘာကျန်းမာဘယ်ကိုရပြောင်းလဲအဲ့ဒီဆုံးတဲ့ကညာလိုရပြေးရတယ်ပြေးတာတော့ဟုတ်တယ်အပြင်ကအဲ့ဒီကျန်းမာတဲ့သိရှိတာနဲ့ဘယ်ရှိမလဲစက်ပါဘယ်ကမှကြီးတော့သူမျိုးကြီးဒီလိုတော့မပြောဘူးနားရီပါတော့ပြန်ပါလို့ဆောင်းတော့အဲ့ဒီကြီးလို့ခေါ်တယ်ဘာလို့ဒီလိုလဲဆိုတော့ဘယ်စိတ်လုံးဆောင်းတော့ အဲ့လိုကြည့်လိုက်တော့သူကစောင့်စောင့်တာပေါ့အဲ့ဒီလိုသိကြတယ်ဘယ်လိုသိကြလားသူတို့သိရှိတယ်ကြာသိရှိတယ်သူတို့မသိရှိပါဘူးဗျာအရှင်ဘုရားလို့ပြောတဲ့မက်ကိုဆိုတဲ့ဉာဏ်ကိုကြောင်းပို့ပေးလာမှာသူတို့ကကြောက်ရမှာကြောင်းကြောက်ရမှာသင်္ကန်းလို့လာကြတယ်ဟော ပြိဿာမိတာလေးအဲ့တော့ကျန်အဲ့တော့အတိပ္ပဒကိုယ်စိတ်ကိုစောင့်ကြည့်ဖို့ဝါတာပေါ့သိပြီးတဲ့ခါကျမှသင်ပေါင်းမယ်ရှင်းပြပဲတော့မလို့သုံးပါဦးရှင်းပြသုံးပါလို့ဒီကိုဒီနာလေးပါအောင်သုံးခံရတော့ဘယ်ဒီနာသိရောက်နေပါလဲဆိုတာဘုရားငါတို့ရဲ့ကြောင့်ဒီမှာပြအဲ့ဒီမှာတော့သင်္ကန်းတို့ရဲ့ဆုံးမတော်တော့ သူကမလေးပါသောတာပတိနဲ့သဂရာဂမိနဲ့အနာဂမိနဲ့အရတ်မဲ့ခေါ်အဲ့တော့သောတာပတိနဲ့သဂရာဂမိနဲ့အနာဂမိနဲ့ရောက်တော့နောက်ဘုရားသခင်ရောက်ပါပြီတဲ့တဲ့ရောက်တာတော့စေတနာကိုရရတာဘုရားကဒီကိစ္စကိုရတာတော့ပြီးတယ်ဒါမဲ့စေတနာကိုရကြဝင်လာလိုက်လို့သူ့ဆောက်တော့ကြောင်းတဲ့ဝင်နေခလေးအာရုံတော့မှတွေ့တယ် စေနာတုဒ္ဒရာရှိလို့ဘုလို့အသေးသေးဝင်လို့အပြင်မှာဒီတန်နဲ့သမဏသာရုပ္ပါလို့ခေါ်တဲ့ဉာဏ်ရဲ့အဖြစ်တော်အသေးပေါ့ငါတပည့်သာသာပါရုပ်ရဲ့အကြံတော်ဖြစ်နေတယ်လို့ဟူဝိမတ်ကျကျောက်ပြုံးမှာပါစေနာတုဒ္ဒရာဘုရားရဲ့ပါရုပ်ရာဆုံးခံရတာဆုံးပါဘူး သာရိပုတ္တရာမိကိုမေ့ချင်တာရှိတယ်ဒီလိုပြဿနာရှိသူ့ရောက်တဲ့လူစတယ်တရားတရားကဒီသာရိပုတ္တရာအဘိဓိတွေကိုပြောတယ်အဲ့ဒီမှာပြီးလို့ရှိရင်ရာဇထုံးတစ်ခွဲပုံလာတော့နော်အဲ့ဒီအဲ့ဒီမှာပြီးတဲ့ကိစ္စစေတရိပုတ်ရဲ့တရားနဲ့တရားနဲ့ဆုံးလို့ဖွက်အမေးရှိလို့လည်းဆုံးလို့အဲ့ကိုရည်ကိုရနာပဲကိုရည်ဘာဖြစ်လဲ အမှန်ပဲအဲတော့မင်းတို့ဒီဘက်ကတော့တော့မလေးအောင်ရင်ဒီလိုဝယ်ရအောင်ရင်နော်မဟာဝိဇ္ဇာအောင်ပြီးတော့ကျေတုမှာပြတ်တယ်အဲ့တော့မင်းတို့ဒီမှာကျေလူငယ်တွေကိုယ့်ဘဝကိုကိုယ့်အချိန်ကို တန်ဖိုးရှိအောင်သုံးသပ်တဲ့အားဖြင့်စိတ်ဖြစ်ဒီကမှာရောက်လို့ဒီလာရောက်နေတယ်စိတ်ရဲ့နာတော့ကမတခုအမတကမတခုအပ္ပသာဘဝတက်ကိုမှာဘာလို့အောင်ရမလဲဆိုတဲ့စိတ်နဲ့စူးစမ်းကြတာမှလို့ဒီလိုပါ